ပေါင်မဲတူပေါ့လေအဲ့လိုပြန်လိုက်မှာလန်တရဲ့တထေတာလန်တရဲ့ဆိုဆုံးမမရလည်းနဲ့တထေကြီးကသူသားသူချေရနင်းစေခြင်းနဲ့သူကတော့အမြဲတစေဖရာတရားတန်ခါယရဏသုံးပါးစိတ်ထဲမှာ ယုံကြည်စိတ်ကပြီးတော့ဒါနမှုသီလမှုဘာဝနာမှုနဲ့နေတဲ့အလှရေဆက်လက်နဲ့မကွာဆိုတာအနာတပိမအစစ်သူသားကိုလည်းသူ့ခြေရာနင်းစေခြင်းနဲ့ဒါမှမဟုတ်ပြောလို့ဆိုလို့ဆုံးမလို့မရဘူးဒီနေ့တော့ကြောင်းသွားပြီးတရားနာကြည့်ကွယ်ဥပုသ္ဆောင်တရားနာညအိတ်နောက်တနေ့ပြန်လာခဲ့ အသပြာတစ်ထောင်ပေးမယ်ပေးလိုက်လွတ်လိုက်တယ်ငွေတစ်ထောင်ပေးမယ်လွတ်လိုက်တယ်ကာလသွားတယ်ကျောင်းရောက်တဲ့ဥပုသ်ဆောင်တယ်ညအိတ်တဲ့မြတ်စွာဘုရားတညလုံးလောက်နိဗ္ဗာန်တရားဟောတယ်တရားမနာဘူးရောင်ကြတဲ့ကြောင်းတစ်ကြောင်းကြောင်းသွားပြီးတော့ဥစဉ်တစ်ပါးစီသွားကပ်အိတ်နေတယ် မနေ့ကျတော့ပြန်လာတဲ့သူဖေကငါသားအကြောင်းမှာဥပုသ်ဆောင်ပြီးတော့ညအကြောင်းအိတ်တရားနာတဲ့သဘောကျလို့ဆုချလိုက်တဲ့တထောင်ရော့အဲဟန်ကြဟိနံပါတ်4အတွက်တထောင်တော့ရပြန်ပြီဟုတ်ကဲ့လားဘာအတွက်တဲ့တော့နံပါတ်4ကဘာတော့အော်ဘေးဘီအဲမြတ်စွာဘုရားလက်ထက်ကဘေးဘီရှိပလားကွယ် သမိုင်းဆိုတာဓာတ်ပြားလိုပဲတဲ့ထပ်ထပ်ပြီးလဲတယ်တဲ့ဒါကြောင့်မြတ်စွာဘုရားလက်ထက်ကဘိမ့်မြူမရှိဘူးလို့မပြောနိုင်ဘူးဒီတဲ့ပိုးပြီးတိုးတက်တဲ့ယဉ်ကျေးမှုတွေတောင် ရှိနိုင်တယ်တဲ့ဒါကြောင့်မလို့ရှိခြင်းလည်းရှိပါထားကြစို့ဒီတော့အနာတပိန်တရေကသူသားကိုဥပုသ္စောတရားနာဖို့လွှတ်လိုက်တယ် ဥပုဒ်တော်စောင့်ပါရဲ့မစောင့်လို့လည်းမရဘူးအကြောင်းဆိုတော့စားစရာမှမရှိပဲညအဲ့တော့စောင့်ရတာပေါ့ဒါပေမဲ့တရားနာရလားဆိုတော့မနာဘူးတရားနာတဲ့ကုသိုလ်အညစ်အကြေးကုသိုလ်စိတ်သူဖြစ်ရလားအဲ့ဒီအချိန်မှာသူသွားပြီးတော့ဦးစင်းနေတဲ့ကိုရင်နေတဲ့တောပြောတောင်ပြောပြောပြီးနောက်ကြတော့ညစ်နေတဲ့အခါကျအိပ်ပြီးဆိုတော့သူစိတ်ထဲမှာအညစ်ပဲဝင်မလားအဖြူစင်ဝင်မလား အငြင်းပဲဝင်တယ်ဖအေကတော့ဖြူစင်တဲ့စိတ်ဖြစ်အောင်ကြောင်းပို့လိုက်တာမဟုတ်လားဒါပေမဲ့သားမှာတော့ဖြူစင်တဲ့စိတ်ဖြစ်ခဲ့လားဒါကြောင့်မလို့ဖြူစင်တဲ့စိတ်ဆိုတာဟာသူများလှုပ်ပေးလို့မရဘူးထို့အတူညင်မဲတဲ့စိတ်ဆိုတာလည်းသူများလှုပ်ပေးလို့မရဘူးကိုကိုယ်တိုင်လှုပ်ယူတာဒါကြောင့်မို့ကိုကိုယ်တိုင်လှုပ်ယူတဲ့အငြင်းအမဲ စင်ကြယ်သွားဖို့ရဟာကိုကိုယ်တိုင်လုံးမှပဲစင်ကြယ်တယ်တဲ့ဟုတ်ကဲ့လားရေချောင်းညွန်ဖြည့်ထိုးညွန်ညစ်လဲစင်လေးရေချောင်းသွေးမထောက်မှုစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညောလဲစိတ်လျော်စိတ်ပင်စင်မစင်ကိုကိုပင်ဖန်ပြုသူမပြုပြီးစင်မှုကိုမှတာဝန်ဒီမှန်သလား ဓမ္မပရလာဂါထာနှစ်ခုကိုပေါင်းစပ်ပြီးတော့စီးထားတာဇလေနာပကတံပင်ကံဇလေနေဝဝိတုဇတိစိတ်တေနာပကတံဘာပံစိတ်တေနေဝဝိတုဇတိဆိုရေကြောင့်ညွန်ဖြင့်ထိုညွန်ညစ်လေစင်လေးရေကြောင့်သွေးမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ် စိတ်ကြေညောလဲဆေးလျှော်စိတ်ပင်စင်မစင်ကိုကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမှတာဝန်သည်ရေကြောင့်ညွန်ဖြစ်ထိုညွန်ညစ်လည်း စင်လေးရေးကြောင့်သွေးမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညောလဲဆေးလျှော်စိတ်ပင်စင်မစင်ကိုကိုယ်ပင်ဖန်ပြုသူမပြုသည်စင်မှုကိုမှတာဝန်သည် ရေကြောင့်ညွန်ဖြစ်ထိုညွန်ညစ်လဲစင်လစ်ရေကြောင့်သွေးမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညှောလဲဆေးလျော်စိတ်ပင်စင်မစင်ကို ကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမာတာဝန်သည်သို့သေသေကြ တနေ့ကျတော့တထေကြီးကသူ့သားသူသိပါတယ်အကြောင်းသိတော့ပေါ့သူ့သားကနောက်မှလူလောကရောက်ပြီးနောက်မှထမင်းစားရတာပဲတထေးကအရင်လူလောကရောက်ပြီးအရင်ထမင်းစားတာဒါပေမဲ့သူသားပဲလုံနေခဲ့တယ်ဘာလုပ်ခဲ့တယ်ဆိုတာသိပြီမဲ့နောက်တညထပ်လွတ်တယ်နောက်တူဥပုပ်ပြတော့ကဲငါသားသွားအောင်ဥပုပ်နေသွားဥပုပ်ဆောင်မနေညလိုပေါ့ကွယ်တရားလဲနာခဲ့ ဒီကနေ့ဆိုလို့ရှိရင်ငါမင်း2000ပေးမယ်သို့တော့တရားနာတဲ့အခါမှာမြတ်စွာဘုရားတရားတော်တလုံးတပါဒမင်းမှတ်မိအောင်မှတ်ခဲ့အဲ့ဒါလို့မှတ်မိရင်ငါပေးမယ်ဆုချမယ်တလုံးတပါဒလောက်မှတ်မိလို့ရှိရင်မယ်ဆုချမယ်တဲ့အဲ့ဒါတလုံးတပါဒမှတ်မိဖို့ဆိုတာခက်သလားခက်ပါဘူးလွယ်လွယ်လေးမင်းတို့လည်းမှတ်မိတယ်မဟုတ်လားမှတ်မိရလား အဲမမှတ်မိပါဘူးမင်းတို့မခက်ပါဘူးသာပြောတာကဲအခုဘာမှတ်မိတော့ကဲအခုနားလာတာဘာမှတ်မိဟမ်ဘာမှတ်မိတော့အဲမမှတ်မိတော့ဘူးဒါကြောင့်မို့တလုံးတစ်ပါးတည်းမှတ်မိဖို့ဆိုတာမလွယ်ဘူးเนาะဒါနဲ့ကာလာလဲသွားတယ်သွားပြီးတော့ကြောင်းမှာဥပုသ်ဆောင်နေညတရားနာတယ်တရားနာတော့မြတ်စွာဘုရားလည်းတရားလည်းမဟောသေးဘူးမဟောသေးဘူးနဲ့တရားဟောစေခြင်းလား ဘာဖြစ်လို့အဲတလုံးတပါးတာစောစောမှတ်ပြီးတော့စောစောအိပ်ရအောင်လို့ဟုတ်ကဲ့လားစောစောမှတ်ပြီးစောစောအိပ်ရအောင်လို့တလုံးတပါးတာမှတ်ထားပြီးပြီးစောစောအိပ်မနဲ့ကြပြန်အိမ်ကြသူငွေရတန်တဲ့မြတ်စွာဘုရားတရားဟောတော့တကယ်ကို စိတ်ဝင်စားနဲ့နာတယ်။ဘာကြောင့်စိတ်ဝင်စားနဲ့နာတာအဲတလုံးတပါဒမှတ်မိရဲ့ငွေရအောင်လို့ ဒီလိုမဟုတ်လားအဲ့တော့သူမှတလုံးတပါးတာမှတ်မိဖို့တိတ်အရေးကြီးနေတယ်ဘာလို့တလောက်တောင်အရေးကြီးတော့နိဗ္ဗာန်မဲ့ဖို့နိဗ္ဗာန်ရရင်လို့လားဘာအတွက်တော့ဟဲ့ငွေငွေအရေးကြီးတယ်တဲ့လောကဟုတ်သလားဘာအရေးကြီးတယ်တော့ဒါရင်ဒီပြိဋ္ဌတ်တွေကဘာအရေးကြီးတော့အဲဥပုပ်တယ်တွေတော့မုသာဝါဒသိက္ခာဘုသောင်းထိန်တာလေ နော်ဒီတော့မှတ်မိအောင်ဆိုပြီးတော့တရားနာတယ်မြတ်စွာဘုရားကသိတယ်ပြီးတော့မြတ်စွာဘုရားကဒီလိုတရားနာပြီးတရားသာသဘောပေါက်မိပါစေတလုံးတပါဒမှာမမှတ်မိစေနဲ့လို့မြတ်စွာဘုရားကဒိဋ္ဌံပြီးဟောတာဟောတဲ့အခါကျတော့ဒီတရားသဘောပေါက်တာမှတ်မိလိုက်မယ်မှတ်မလဲဆိုမှတ်လိုက်မမှတ်မိဗျာမှုဒါနဲ့နောက် ပြန်နဲ့ဆက်ဆက်တဲ့နောက်တရားစူးစိုက်ပြီးနာသဘောပေါက်မှတ်မလဲဆိုမှတ်မိလိုက်မေ့သွားဗျာခုနဒီနာတောင်ဘက်ကကလေးတွေလို့ပေါ့သူတို့မေ့ကြည့်တော့မမှတ်မိတော့ဘူးအဲ့ဒါငါကတော့မြတ်စွာဘုရားလို့တကူးနဲ့လှုပ်ထားတာမဟုတ်ပါဘူးမင်းတို့မမှတ်တတ်လို့မမှတ်မိတာနော်အဲ့ဒါလို့နဲ့တရားသာသဘောပေါက်တဲ့တရားကမမှတ်မိတော့မမှတ်မိတိုင်းတိုးနာမမှတ်မိတိုင်းတိုးနာနဲ့အိတ်ချင်စီလည်းမရှိတော့အိတ်ချင်စီလည်းမရှိတော့တညာလုံးတရားနာပြီးသားဖြစ်သွား တညာလုံးတရားနာလို့တရားသဘောမှဒီလောက်ပေါက်ပြီဆိုတဲ့နောက်ဒီပုဂ္ဂိုလ်ပြင်းကြီးပါအောင်မလားမပြင်းတော့ဘူးဒါနဲ့မြတ်စွာဘုရားကကာလစိတ်ထဲမှာတရားသဘောတွေတော်တော်သက်ဝင်လို့ဒီကာလတရားပေါ်မှာတော်တော်ယုံကြည်လာပြီလို့စိတ်ထဲကရှင်တော်မြတ်ဘုရားသိတော်မူတဲ့အခါမှာတစ္ဆာလေးပါးတရားဟောတယ် ကံလစိတ်တေမုဒုကံလစိတ်တံမုဒုစိတ်တံဝိနိဝရဏစိတ်တံကံလစိတ်တံတရားသိဖို့ရာအခြေအနေကောင်းတဲ့စိတ်ဖြစ်ပေါ်တဲ့အခါမုဒုစိတ်တံစိတ်နူးညံ့သွားတဲ့အခါဝိနိဝရဏစိတ်တံနိဝရဏကင်းတဲ့စိတ်ဖြစ်တဲ့အခါမှာတဲ့မြတ်စွာဘုရားကတာမုတ်ကံတိကဒေသနာကိုဟောတော်မူတယ်တဲ့တာမုတ်ကံတိကဒေသနာဆိုတာဘုန်းကြီးတို့ပြိဿကြားဦးပါတယ်ဘာကိုပြောတာလဲ မဲအကြရအောင်ကြားရနော်ဖြေလိုက်ကြတာဖြေလိုက်ကြတာအကြရအောင်ကြားရအဲ့ဒါကျမ်းစာမှာခဏခဏသုံးတယ်အများကြီးတွေ့ရတဲ့ပါမုတ်ကန္တိကဒေသနာဆိုတာပါမုတ်ကန္တိကဒေသနာဆိုတာကိုတော်မှအသီးထုတ်အပ်သောဒေသနာတဲ့ရှေးရှေးကဘာသာပြန်ထားတဲ့စကားလုံးကိုတော်မှအသီးထုတ်အပ်သောဒေသနာတဲ့အတိဘယ်ကတခြားမဟုတ်ပါဘူး သူတစ်ပါးထံနေယူထားတဲ့သူတစ်ပါးထံကသင်ကြားပြီးတော့နီးခံထားတဲ့ဒေသနာမဟုတ်ဘူးတဲ့ကိုတော်တိုင်ကိုတိုင်ကျင့်လို့ကိုတော်တိုင်ထိုးတွင်းသိထားတဲ့ဒေသနာတဲ့အဲ့ဒါကိုသာမုတ်ကန္တိကဒေသနာခေါ်တယ်ဟုတ်ကဲ့လားသာမုတ်ကန္တိကဒေသနာဆိုတာဘယ်လိုဟာလဲကိုယ်တိုင်ကျင့်ကိုယ်တိုင်ထိုးတွင်းသိထားတဲ့ဒေသနာဒါကြောင့်ကိုတော်မှအသီးထုတ်အပ်တော်တဲ့ရှိကပါသက်ပြန်တော့ ဆိုလိုတာကကိုတော်မှသီးသန့်ထုတ်ဆောင်၍ထားအပ်တော်ကိုတွေးသည့်တရားပေါ့ဟုတ်ကဲ့လားသူများဒီကသင်ကြားထားတဲ့တရားလားဟုတ်ပါဗျာဘာခေါ်တဲ့ကိုတွေးသည့်တရားပါဠိဘာသာကဘယ်နဲ့တာမုတ်ကန္တိကဒေသနာတဲ့အဲ့ဒီတာမုတ်ကန္တိကဒေသနာဆိုတာဘယ်ဟာလဲဆိုတော့တစ္ဆာ၄ပါးဒုက္ခတစ္ဆာဆင်းရဲအမှန်တရားသမုဒိယတစ္ဆာဆင်းရဲဖြစ်ကြောင်းအမှန်တရားនិရောဓတစ္ဆာ ဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမေဃတစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားဒါသမုပ္ပန္တိကဒေသနာပဲအဲ့ဒီအမှန်တရား၄ပါးဟာမြတ်စွာဘုရားကိုတော်တိုင်ကျင့်ပြီးကိုတော်တိုင်ထိုးထွင်းသိထားတဲ့တရားဘသူစီရမှနိခံတင်ယူထားတဲ့တရားမဟုတ်ဟုတ်ကလားသမုပ္ပန္တိကဒေသနာဆိုတာဘာကိုပြောတာလဲ ကိုယ်တော်တိုင်းကျင့်ပြီးကိုယ်တော်တိုင်းထိုးထွင်းသိထားတဲ့တစ္ဆာလေးပါးတရားဟုတ်လားအဲ့ဒီဟာယောဂီတို့မှာကောပြိဿမှာကောသမုဂ္ဂန္တိကဒေသနာမရှိဘူးလားရှိလားမရှိဘူးလားအခုဘုရားဟောတာတောင်မှနားလည်အောင်တော်တော်နားထောင်နေရတာမဟုတ်လားကိုယ်တိုင်ထိုးထွင်းသိဖို့ဆိုတာကတော့စိတ်ကူးတောင်မရှိသေးဘူးအိမ်မက်မလို့တောင်မဖြစ်သေးဘူး။ကဲဒီလိုဆိုလို့ရှိရဲ့ တာမုတ်ကန္တိကဒေသနာတော့နှုတ်တိုက်ချပေးလိုက်အောင်မယ်နော်ကိုတွေ့မသိရနှုတ်တွေ့ရတော့သိရောပေါ့သို့သာမုတ်ကန္တိကဒေသနာသစ္စာ၄ပါးတရားဆိုသည်မှာသာမုတ်ကန္တိကဒေသနာသစ္စာ၄ပါးတရားဆိုသည်မှာသစ္စာ၄ပါးတရားဆိုသည် ကာမုကံတိကဒေသနာသစ္စာ၄ပါးတရားဆိုသည်မှာသစ္စာ၄ပါးတရားဆိုသည်မှာဆိုပါ က္ခသစ္စာဆင်းရဲအမှန်တရားသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဒုက္ခသစ္စာဆင်းရဲအမှန်တရားသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရား ဒုက္ခသစ္စာဆင်းရဲအမှန်တရားသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဆိုဒုက္ခသစ္စာ နိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမေဃသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လန်းအမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမေဃသစ္စာ ဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမေဃသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်တရားဆိုနိရောဓ က္ကန္တိကဒေသနာသစ္စာလေးပါးတရားဆိုသည်မှာဒုက္ခသစ္စာဆင်းရဲမှန်တရားသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရား မေဃသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလမ်းမှန်တရားဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလမ်းမှန်တရားသို့သမုတ်ကံတိကသမုတ် ဒီတော့မြတ်စွာဘုရားကကာလစိတ်ထဲမှာတရားတော်ကိုတော်တော်သက်ဝင်ယုံကြည်လာပြီးတော့တရားတရားဖြစ်လို့သူ့စိတ်အစဉ်ကြည်လင်နေပြီလို့သိတော်မူတဲ့အခါကျတော့မှအဲ့ဒီသစ္စာလေးပါးတရားဟောတာသစ္စာလေးပါးတရားထဲမှာဘယ်သစ္စာဟာအကျဉ်းလန်းကိုပြတဲ့သစ္စာပါလိမ့်မလဲမေဃသစ္စာဟုတ်တယ်မဟုတ်လားမေဃသစ္စာအကျဉ်းလန်းကိုပြတဲ့တရားတဲ့ အဲ့ဒီမဂ္ဂတစ္ဆာအကျင့်လန်းအတိုင်းမိမိတဏ္ဍာဖြစ်ပွားအောင်ကျင့်ကြံပြီဆိုရင်ဆင်းရဲငြိမ့်မလားဆင်းရဲပွားမလားဆင်းရဲငြိမ့်တယ်ဆင်းရဲငြိမ့်ပြီဆိုလို့ရှိရင်ဘာတစ္ဆာဆက်ရောက်လဲအဲဆင်းရဲချုပ်ငြိမ့်ခြင်းဆိုတာဘာတစ္ဆာလဲနိရောဓတစ္ဆာဟုတ်တယ်မဟုတ်လားနိရောဓတစ္ဆာကနိရောဓတစ္ဆာနဲ့မဂ္ဂတစ္ဆာဘယ်သူအကြောင်းဘယ်သူအကျိုးလဲ မေဃသစ္စာကိုကျင့်လို့និရောဓသစ္စာကိုမျက်မှောက်ဆက်ရောက်တယ်ဟုတ်တယ်မဟုတ်လားအကျင့်လမ်းမှန်ကိုကျင့်လို့ဆင်းရဲငြိမ့်တယ်ဒီလိုမဟုတ်လားဒါကြောင့်မို့ဘသူအကြောင်းဘသူအကျိုးလဲនិရောဓသစ္စာကအကျိုးဟုတ်ကဲ့လားဒါဖြင့် ဆင်းရဲငြိမ်းချောင်အကျင့်လန်းကိုကျင့်တာဟာဆင်းရဲပွားလို့လို့လားဆင်းရဲများလို့လို့လားဆင်းရဲပွားလို့လို့မဟုတ်ဘူးလားများလို့လို့ကမဟုတ်ဘူးလားဘာဖြစ်လို့လို့ဆင်းရဲငြိမ်းလို့လို့ဆိုတော့ तू ဆင်းရဲငြိမ်းကျင်တယ်ဆိုတဲ့ကဒီပုဂ္ဂိုလ်ဟာဆင်းရဲကို तू သိသလားမသိဘူးလားသိပါ သိလို့ပေါ့မသိရင်ဆင်းရဲငြိမ့်ညင်မှမလားသိပါပါဘုရားအဲဒီတော့ဆင်းရဲကိုသိလို့ဆင်းရဲငြိမ့်လို့တဲ့ပုဂ္ဂိုလ်များမေဃသစ္စာအကျင့်တရားကိုကျင့်ကြသည်ဒီလိုမဟုတ်လားမေဃသစ္စာအကျင့်တရားဆိုတာတတိပဋ္ဌာန်ပဲဟုတ်တယ်မဟုတ်လားခန္ဓာကိုယ်မှာဖြစ်သမျှစိတ်မှာ ဖြစ်သမျှကိုတတိနဲ့စိုက်ပြီးစောင့်ပြီးကြည့်တာဒါဟာမေဃသစ္စာပွားတာပဲဒီလိုမဟုတ်လား အဲ့တော့အဲ့ဒီမဂ္ဂသစ္စာပွားများမှုဆိုတဲ့တတိပဋ္ဌာန်အကျင့်မကျင့်တဲ့လူဟာဆင်းရဲငြိမ်းလို့တဲ့လူလားမငြိမ်းလို့တဲ့လူလားငြိမ်းလို့တဲ့လူပါဗျာဆင်းရဲမငြိမ်းလို့ဘူးဆိုတဲ့ကသူဆင်းရဲကိုသိသူလားမသိသူလားသိသူပါဗျာအဲဆင်းရဲနေတော့လည်းပဲဆင်းရဲမှမသိဘူးဒီလိုမဟုတ်လားမီးလောင်နေတော့လည်းပဲလောင်မှန်းသိရဲ့လားမသိပါဘူးမသိဘူး ဒါဖြင့်ဒီပရိသတ်ထဲမှာမေဃသစ္စာအကျင့်တရားကျင့်သူများသလားမကျင့်သူများသလားကျင့်သူများသလားမကျင့်သူများသလားမကျင့်သူများတယ်ဟုတ်လားမကျင့်သူများတော့ဆင်းရဲငြိမ့်လို့သူများသလားမငြိမ့်လို့သူများသလားမငြိမ့်လို့သူများပါတယ်ဒီလိုဆိုလို့ရှိရင်ငရုတ်သီးဘိုးတွေပေါ့ဟုတ်လားမှန်ပါဗျာပါဘိုးတွေတော့ငရုတ်သီးဘိုးပါ ဘာကြောင့်လို့ငရုတ်သီးဘိုးတွေငရုတ်သီးပူမှမသိဘူးပိုငရုတ်သီးတဲ့ပြောနေကြတာမဟုတ်ဘူးလားဩငရုတ်သီးဘိုးတွေနော်ဆင်းရဲကိုဆင်းရဲမှမသိတော့ဆင်းရဲမငြိမ်းလို့ဘူးမငြိမ်းလို့တော့သတိပဋ္ဌာန်မဲခင်ရှစ်တန်ခေါ်တဲ့မကတစ္ဆာကိုမကျင့်ကြံမပွားများမအားအာမထုတ်ဘူးတဲ့ကာလလောက်ဟာမကြရလားမသိဘူးနော်ဒီတော့ ဒုက္ခသစ္စာဆိုတာဆင်းရဲအမှန်တရားဆင်းရဲတာပဲသိဆင်းရဲတာပဲချမ်းသာတစ်ခုမှမရှိဘူးသိတယ်အဲ့တော့အဲ့ဒီဆင်းရဲဘာကြောင့်ဖြစ်တယ်လဲဆိုတော့သမှုရိယသစ္စာဆင်းရဲဖြစ်ကြောင်း အမှန်တရားတဲ့ဟောသမှုရိယသစ္စာဆိုတာဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်အဲ့တော့သမှုရိယသစ္စာနဲ့ဆင်းရဲဒုက္ခသစ္စာဘယ်သူအကြောင်းဘယ်သူကြိုးလဲသမှုရိယသစ္စာက အကြောင်းဒုက္ခသစ္စာကအကျိုးဟုတ်ကဲ့လားသမုဒိယသစ္စာဆိုတာတဏှာသို့မဟုတ်လောဘဟုတ်ကဲ့လားသမုဒိယသစ္စာဆိုတာဘာကိုခေါ်တာလဲလောဘတဲ့လူကျင်လို့တတ်မဲ့လို့နှစ်သက်လို့တွေ့တာလို့ဆင်းရဲတယ်တဲ့ဟုတ်သလားမသေးကြဘူးလားသေးကြတယ်ဒါတော့သမုဒိယသစ္စာကအကြောင်းဒုက္ခသစ္စာက အကျိုးမေဃသစ္စာက အကြောင်းនិရောဓသစ္စာကအကျိုးအကြောင်းသစ္စာအကျိုးသစ္စာဟုတ်ကဲ့လားဒီတော့သမုဒိယသစ္စာခေါ်တဲ့လိုချင်တတ်မဲ့နှစ်သက်မှုသဘောလောဘဟာကောင်းသလားမကောင်းဘူးလားဒါဖြင့်သူ့ကြောင့်ဖြစ်တဲ့ဆင်းရဲကောကောင်းသလားမကောင်းဘူးလားမကောင်းဘူးနော်ဒါဖြင့်မေဃသစ္စာမေခင်၈ပါးအကျင့်တရား မသိတာတွေသိအောင်ကျင့်နေတဲ့ဒီအကျင့်တရားကောင်းသလားမကောင်းဘူးလားအဲ့ဒီအကျင့်ကြောင့်ရတဲ့ဆင်းရဲချုပ်ငြိမ်းခြင်းအကျိုးကောင်းသလားမကောင်းဘူးလားဒါဖြင့်တစ္ဆာထဲမှာကောင်းတစ္ဆာက2မျိုးမကောင်းတစ္ဆာက2မျိုးပါဟုတ်သလားမကောင်းတစ္ဆာကဘယ်သူတွေလဲဒုက္ခနဲ့သမုဒယကောင်းတစ္ဆာကဘယ်သူတွေလဲ မေဃသစ္စာဟုတ်လားမကောင်းသစ္စာကိုလောကီသစ္စာခေါ်တယ်ကောင်းသစ္စာကိုလောကုတ္တရာသစ္စာလို့ခေါ်တယ်ဟုတ်လားမကောင်းသစ္စာကိုဘာခေါ်တယ်လဲလောကီသစ္စာကောင်းသစ္စာကိုဒါဖြင့်လောကုတ္တရာသစ္စာဆိုတာဘယ်သစ္စာတွေလဲနိရောဓသစ္စာနဲ့မေဃသစ္စာလောကီသစ္စာတွေကဘယ်သူတွေလဲ ဒုက္ခနဲ့သမုဒယသိကြပါလားအဲ့ဒီတရားသစ္စာလေးပါးတရားကိုသမုတ်ကန္တိကဒေသနာခေါ်တဲ့ရှင်တော်မြတ်ဘုရားကိုယ်တိုင်မိမိခန္ဓာကိုယ်နဲ့စိတ်ယုံနဲ့နာမ်ကို ထိုးထွင်းပြီးတော့ရှုကြည့်တဲ့အတွက်သိမြင်လို့ရလာတဲ့အသည့်တရား၄မျိုးသမုတ်ကန္တိကဒေသနာကာလကိုမြတ်စွာဘုရားဟောတယ်ဒီသမုတ်ကန္တိကဒေသနာဟောတော့ ဒီတမ္ပောကန္တိကဒေသနာတစ္ဆာ၄ပါးထဲမှာကျင်နည်းကြံနည်းတစ္ဆာကဘာတစ္ဆာပါလဲမေဃတစ္ဆာကာလဟာမေဃတစ္ဆာကိုနာရလို့ကျင်နည်းကြံနည်းသိတဲ့အခါကျတော့သရတရားအခြေခံအင်ကောင်းအားကောင်းရှိနေပြီဖြစ်တဲ့အတွက်တရားနာရင်များရှုမှတ်ပြီးမကျင့်နိုင်ပေဘူးလားကျင့်နိုင်ပါဘူးဗျာအဲရှုမှတ်ပြီးကျင့်တယ်တဲ့အဲဒါလို့ကျင့်တာနဲ့ပဲတရားမဆုံးခင် ကာလမှာ ဝိပဿနာအသိတွေတဆင့်နဲ့တဆင့်ရင့်တန်တိုးတက်ဖြစ်ပေါ်ပြီးတော့မကြခင်မဲမဲ့အသိဖို့အသိအထိကာလရရှိသွားတယ်တဲ့ဘယ်အထိရရှိသွားသလဲအဲ့တော့မေဃသစ္စာကိုကြင့်ကြံနေစေအခါမှာကလေးကသူ့စိတ်ဟာဖြူစင်းမနေဘူးလားဖြူစင်းနေတယ်ဝိပဿနာအသိဝိပဿနာဉာဏ်နေဖြူစင်းမှလည်းဖြူစင်းနေတယ်ဒီလိုမဟုတ်လားအဲ့ဒါလို့ဖြူစင်းအောင်သူ့ အနာတပိတ်တရေကြီးကလှုပ်ပေးလိုက်တာမဟုတ်လားဟမ်အဲဒီဘက်ကကလေးတွေကဟုတ်တယ်တဲ့ဟုတ်လားသူဖရဲ့အနာတပိန်တရေကြီးကလှုပ်ပေးလိုက်တာလားပဒါပြန်ဘသူကလှုပ်ပေးတာဟမ်ထာဝရဘုရားသခင်ကြီးကလှုပ်ပေးတာမဟုတ်ဘူးလားဘသူလှုပ်ပေးတော့ ကာလကိုယ်တိုင်ကမေဃသစ္စာမိမိတဏ္ဍဖြစ်ပွားအောင်ကြားရသိရမြင်ရဟုသမျှရှုမှတ်တယ်တရားနာရင်ဟုတ်လားအဲ့ဒါလိုရှုမှတ်တာနဲ့ပဲဝိပဿနာအသိတွေတစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးတော့နောက်ဆုံးမှမဲ့အသိဖို့သိရသွားတဲ့အခါကျတော့ဒိဋ္ဌိဝိသိကိစ္စသီလပတ္တပရာမာသဆိုတဲ့အငြိအကျေးတွေလုံးဝစင်ကြဲသွားရောတဲ့သောတာပတ္တိမေညာဖူညာရလို့ကာလာကြီးသောတာပန်ဖြစ်သွားတယ် နော်ဖြူစင်မသွားဘူးလားကဲအဲ့ဒီညင်ကျေညင်မဲနေတဲ့စိတ်ဖြူစင်အောင်ဘယ်သူလောက်တာလဲသူပဲလောက်တာပဲဟုတ်ကဲ့လားကိုင်းကာလာတော့တရားနာရင်တရားရှုလို့မို့လို့မဉဏ်ဖုန်ဉဏ်ရလို့သောတာပန်ဖြစ်သွားပြီတို့ကျောင်းသားတွေကရောဖြစ်သေးဘူးလားဖြောင်းကြိုးစားနေပါတယ်အေးဝမ်းသာကွယ် အဲဖြစ်အောင်ကြိုးစားနေတယ်သာဓုသာဓုနှခေါနှခေါ်လိုက်မယ်ဖြစ်သွားတဲ့အခါကျတော့သုံးခုမြောက်သာဓုငါခေါ်မယ်ဒီတော့အဲ့ဒါကိုပြောတာစင်မစင်ကိုကိုပင်ဖန်ပြုစင်ကြယ်တာလဲကိုပဲလှုပ်တာမစင်ကြယ်တာလဲကိုပဲလှုပ်တာတဲ့ကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမှတာဝန်တည် ဆင်းရဲစေတဲ့လောဘဒေါသမောဟဆိုတဲ့အငြိအကျေးတွေစင်ကြယ်အောင်စင်ကြယ်ပြီးတော့ချမ်းသာအောင်ဘယ်သူမှတာဝန်ရှိတယ်လဲဆိုတော့ကိုယ်မှတာဝန်ရှိတယ်တဲ့သူများမှတာဝန်မရှိဘူးတဲ့ကိုယ်တာဝန်ကိုမထမ်းရင် ကိုမချမ်းသာရုံပဲမဟုတ်ဘူးလားကိုယ်တာဝန်ကိုထမ်းရင်တော့ကိုချမ်းသာမယ်ရေကြောင့်ညွန်ဖြည့်ထိုးညွန်ညစ်လဲစင်လေးရေကြောင့်သွေမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ် ပြုသည်စင်မှုကိုမှတာဝန်တည်ဒါတော့အဲ့ဒါလို့စင်ကြယ်အောင်ညင်မဲနေတဲ့ကိလေသာစိတ်ဥပကိလေသာစိတ်တွေစင်ကြယ်အောင်ဆေးလျှော်တဲ့နီး6နီးရှိတယ်တဲ့ကျမ်းဂန်မှာပြထားတဲ့6နီးကိုဘုန်းကြီးတို့ဒီမှာထုတ်ပြထားတယ်အဲ့ဒီနီး6နီးတဲ့ကတင့်လျော်တဲ့နီးအစဉ်ပြေတဲ့နီးမိမိနဲ့အသိမြတ်ဆုံးနီးနဲ့ တနည်းအခြေအနေနဲ့အဟဆဆုံးနည်းနဲ့စိတ်အငြိအကျေးကိုလျှော်ဆေးပါတဲ့လျှော်ရှင်းလျှော်ဆေးလို့ရှိရင်ပြောင်းမဲတဲ့မဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညင်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲပြောင်းလေဖုံဖုံကောင်းအာယုံဤနှလုံးပတိညာချင်းညှိလော့ပုဗ္ဗိမေတ္တာသမထာနှင့်ပွာရာဝိပါ နိ6ရတွင်တင့်မြရာသုံးဖြူစိတ်ဖုံးသည်သေလုံးချမ်းသာလိမ့်မည်သည်1332ခုနှစ်ကဟောတဲ့တရားအခုပြန်ဟောနေတာနော်ဘယ်နှစ်နှစ်ကြာမှတခါပြန်ဟောရအခု40ပဲနှစ်ခုရှိတော့6ခုဆိုတော့ဘယ်နှစ်နှစ်ကြာမှ12နှစ်73နှစ်ကြာမှတခါပြန်ဟောရတယ်တရားအသစ်တွေလားအဟောင်းတွေလားအဲမသိသေးရင်အသစ်မဟုတ်ဘူးလား အဲသိရတာဟောင်းကဲသိပြီလားလို့ဒါဖြင့်အသေးလားဟောင်းလားအဲ့ဒါဘောအမြဲတမ်းအသေးသေးဖြစ်နေတာပြိဿဘာကြောင့်မြဲတမ်းအသေးသေးဖြစ်နေတော့မသိလို့မမှတ်မိလို့နော်အမြဲတမ်းအသေးသေးဖြစ်နေတာမြတ်စွာဘုရားတရားနဲ့ကိုက်ညီပါတယ်မြတ်စွာဘုရားကခြေသားရဟများတဲ့သင်တို့ဟာဒကာဒကမများအပေါ်မှာအမြဲတမ်းအသေးအသေးဖြစ်ရမယ်တဲ့ဒီလိုဟောတာနေသနဝေါ်နဲ့အမြဲတမ်းအသေးအသေးဖြစ်ရမယ်တဲ့ဟာ အဲ့ဒီစကားနဲ့ဘုန်းကြီးတို့ပြိဿကညီးတယ်အမြဲတမ်းတရားသိနေတယ်ဟုတ်ကဲ့လားဘာကြောင့်သိနေမမှတ်မိလို့မမှတ်မိလို့သိနေတယ်ဒီတော့အဲ့ဒီနီးချောင်မျိုးကဘာလဲဆိုတော့ညင်မဲနေတဲ့ကိလေသာစိတ်ကိုဖြူစင်တဲ့ကုသိုလ်စိတ်ဖြစ်အောင်တဲ့မဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုန်ညင်မျိုးစုံနှင့်မကြုံတွေ့စေ ကိလေသာအငြင်းမဲ့ဖြစ်เสียအကုသိုလ်အာယုန်နေနဲ့မကြုံအောင်မတွေ့အောင်ရှောင်းနေပါတဲ့အဲ့ဒါလို့ဆိုလို့ရှိရင်ကိလေသာအငြင်းမဲ့မဖြစ်ပါဘူးတဲ့မကြုံတွေ့စေမမွေ့စေပဲတကယ်လို့ကြုံတွေ့လာလို့ရှိရင်လည်းပဲအဲ့ဒီအကုသိုလ်အာယုန်မှာစိတ်ကပျော်မွေ့ပြီးတော့ကုသိုလ်အကုသိုလ်စိတ်မဖြစ်အောင်မူလကတည်းကကြိုတင်ဆုံးဖြတ်သတ်မှတ်ထားပါတဲ့အဲ့ဒါမမွေ့စေပဲတဲ့ မရှောင်သာလို့အကုသိုလ်ဖြစ်เสียအာယုံအစင်းသာအနံ့ရတာထိတွေ့เสียသဘောအာယုံကာမဂုဏ်တွေနဲ့တွေ့လို့အငြိအကျေးစိတ်ဖြစ်မယ်ဆိုလို့ရှိရင်လည်းမူလကတည်းကမဖြစ်ရအောင်ကြိုတင်သတ်မှတ်ထားပါတဲ့ဆုံးပြသတ်မှတ်ထားလို့ရှိရင်အကုသိုလ်အာယုံနဲ့တွေ့တော်မှလည်းပဲကုသိုလ်စိတ်ဖြစ်ဖို့ကများပါတယ်တဲ့ဖြူစင်တဲ့စိတ်ဖြစ်ဖို့ကများပါတယ်ညင်မဲ့တဲ့စိတ်ဖြစ်ဖို့ကနည်းပါတယ်တတိထားကြည့်ပါလား လာမဲ့တောက်ကြံနေရုပ်ရှင်ကားလဲလို့ရှိရင်တော့ငါကြိုက်တဲ့ဇက်ဆောင်နေနဲ့ဇက်ကောင်တွေပါပြီးငါကြည့်မဟဲ့လို့စိတ်ကညွတ်ပြီးတော့ဆုံးဖြတ်တတ်မှတ်ထားတဲ့ပုဂ္ဂိုလ်မြို့ထဲရောက်လို့အဲ့ဒီရုပ်ရှင်ကြော်ညာကြည့်ရင်စိတ်ထဲပါဖြစ်မလဲအဲကြည့်ခြင်းနဲ့စိတ်ပိုပြင်းထန်မလာဘူးလားအငြိအကျေးပိုပြီးထူးမလာဘူးလားဘာကြောင့်လဲအဲမူလတည်းကသူကကြိုတင်ဆုံးဖြတ်တတ်မှတ်ထားလို့ကြည့်မယ်ဟုတ်တယ်မဟုတ်လားဆုံးဖြတ်တတ်မှတ်ထားလို့ အဲတယောက်ကတော့ရုပ်ရှင်ကြည့်တာဟာဂျဘိုးလဲကြိုက်တယ်ညောင်းလဲညောင်းတယ်အိမ်မှာတခိုးလဲအနှိုက်ခံရတတ်တယ်ဒါကြောင့်မို့လို့ကြည်ချင်းကြောင့်အကျိုးမပြဘူးငါတော့ဘာရုပ်ရှင်ကားဖြစ်ဖြစ်မကြည့်ပါဘူးလို့စိတ်ကမူလကတည်းကကြိုတင်ဆုံးဖြတ်သတ်မှတ်ထားတဲ့ပုဂ္ဂိုလ်အဲ့ဒီရုပ်ရှင်ကြောညာတွေ့ဘယ်နဲ့နေမလဲကြည်ချင်းသိဖြစ်မလားဟောမဖြစ်ဘူးဒီတော့လောဘအညစ်အကြေးဝင်သေးရဲ့လားဘာကြောင့်မဝင်တာလဲ ကြိုတင်ပြီးတော့စိတ်ကိုဆုံးဖြတ်သတ်မှတ်ထားလို့တဲ့ဟုတ်ကဲ့လားအဲ့ဒါကြောင့်မလို့အဲ့ဒီကြိုတင်ဆုံးဖြတ်သတ်မှတ်ထားလို့အကုသိုလ်အာယုံမှာအကုသိုလ်အနေနဲ့စိတ်ကမပျော်မွေ့တာကိုပဲမမွေ့စေပဲမဲ့သည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညင်မျိုးစုံနှင့်မကြုံတွေ့စေ မမွေ့စေပဲမပျော်မွေ့စေနဲ့ပြောင်းလေဖုံမုံကောင်းအာယုံသည့် နောက်တနည်းကအာယုံပြောင်းပေတဲ့ဟုတ်လားဒီအာယုံကြောင့်လောဘအငြိကျေဒေါသအငြိကျေစိတ်ဆိုးစိတ်ကြဲမှုအငြိကျေလူကျင်တတ်မဲ့နှစ်တတ်မှုအငြိကျေဒီအာယုံကြောင့်ဖြစ်တဲ့ဆိုအဲ့ဒီအာယုံကိုအာယုံမပြုတ်နဲ့တခြားအာယုံပြောင်းလိုက်ကုသိုလ်ဖြစ်เสียဖရာအာယုံတရားအာယုံမိဘဆရာသမားအာယုံအစာရှိသည့်ဒါနအာယုံသီလအာယုံဘာဝနာအာယုံဒီအာယုံတွေပြောင်းလိုက်တဲ့ပြောင်းလိုက်ရင်ဟိုစိတ်အငြိကျေဖြူစင်းသွားမယ် ပြောင်းလေဖုံဖုံ ကောင်းအာယုန်ဒီနုလုံပတိညာချိန်ညှီလော့နုလုံပတိဆိုတာအပြင်းမြန်အလှမ်းလှမ်းညာချိန်ညှီဆိုတာညာနဲ့ဆင်ញဲစဉ်းစားပါဒီတော့နုလုံပတိညာချိန်ညှီလော့ဆိုတာအဓိပ္ပာယ်ပါလဲအပြင်းမြန်အလှမ်းလှမ်းညာနဲ့ဆင်ញဲစဉ်းစားပြီ ဆိုလို့ရှိရင်အမှန်တရားမပေါ်ပေဘူးလား အမှန်တရားပေါ်လာပြီဆိုလို့ရှိရင်အငြိအကျေးဖြစ်เสียအာယုံမှာစိတ်ကအငြိအကျေးမဖြစ်ဖဲနဲ့ဖြူစင်တဲ့စိတ်အစဉ်မဖြစ်နိုင်ဘူးလားဖြစ်နိုင်ပြီတဲ့တင့်တယ်အောင်နှလုံးသွင်းအစဉ်ပြေအောင်နှလုံးသွင်းညံနဲ့ဆင်ခြင်ပြီးတော့ဟုတ်ကလားအဲ့ဒါကတဏှိ နုလုံပတိညာချင်းညီလောပို့ပြီးမေတ္တာမေတ္တာပို့မေတ္တာပွားပေးပါတဲ့တတ္တဝါအများကျမ်းမှာကြပါစေချမ်းသာကြပါစေကိုယ်စင်ရဲ့စိတ်စင်ရဲ့ကင်းကြပါစေလို့မေတ္တာပွားလို့တတ္တဝါတွေရဲ့ကောင်းစားချမ်းသာစေလို့တဲ့စိတ်ထားမေတ္တာစိတ်ထားမိမိတဏ္ဍာမှာတပွားပွားဖြစ်ပေါ်နေပြီဆိုရင်စိတ်အငြိအကျေးရှိအောင်မလားမရှိတော့ဘူးဒါလည်းတနည်းတဲ့ပို့ပြီးမေတ္တာသမထနဲ့သမထကမ္မထအထုတ်ပေးပါတဲ့သမထဘာဝနာ စိတ်တည်ငြိမ်စေတဲ့သမထဘာဝနာတစ်ခုကိုအထောက်ပေးပါဒါလည်းစိတ်ငြိမ်ခြင်းစင်ကြယ်ပါတယ်တဲ့ပို့ပြီးမေတ္တာသမထနဲ့ပွားရာဝိပါဟောဘာလို့ရမှာလဲတော့ဝိပဿနာဘာဝနာတရားပွားများပေးပါတဲ့ဒီလိုဆိုရင်တော့အကောင်းဆုံးစိတ်စင်ကြယ်စေတဲ့စိတ်လျှော်စေတဲ့နည်းပဲဟုတ်ကဲ့လား ဘောယဝိပနီး6ရတွင်တင့်မြတ်ရာသုံးဖြူစိတ်ဖုံးသည်သလုံးချမ်းသာလိမ့်မည်သည်ဒါကခေါင်းစဉ်မာတိက ပြောတာ နောက်ကြတော့မကျင်းမကျယ်လေးသူ့အဓိပ္ပာယ်ပြောရအောင်ဒါကဆောင်ပုတ်ကိုရလွယ်ယုံဘုန်းကြီးကခေါင်းစဉ်လန်းခင်းလိုက်တာဥဒ္ဒေသခေါ်တယ်ဆိုမဲသည့်စိတ်ကိုဖြူစေလိုသော ထိုထိုအာယုံညစ်မျိုးစုံနှင့်မကြုံတွေ့စေမမွေးစေပဲကြောင်းလေဖုံမုံကောင်းအာယုန်ဤနုလုံပတိညံချိန်ညိလောဩဝိမေတ္တာသမထာနှင့် ဘွာရာဝိပနိ6ရတွင်သစ်မြရာသုံးဖြူစိတ်ဖုံးသည်သက်လုံးချမ်းသာလိမ့်မည်သည်မဲသည်စိတ်ကိုဖြူစေလိုသောထိုထိုအာယုံညစ်မျိုးစုံနှင့် မကြုံတွေ့စေမမွေစေပဲကြောင်းလေဖုံဖုံကောင်းအာယုန်ဒီနုလုံပတိဉာဏ်ချိန်ညှိလော့ပုဗ္ဗိမေတ္တာသမထာနှင့်ပွာရာဝိပ္ပ မိ6ရတွင်သစ်မြရာသို့ဖြူစိတ်ဖုံးသည်သက်လုံးချမ်းသာလိမ့်မည်သည်မဲသည့်စိတ်ကိုဖြူစေလိုသောမဲသည့်စိတ်ကိုဖြူစေလိုသောဆိုတာအကုသိုလ်စိတ်ကိုကုသိုလ်စိတ်အဖြစ်ရောက်စေခြင်းဒါပြောတာမဟုတ်လား မဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညင်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲရောင်းလေဖုံဖုံကောင်းအာယုံဤနုလုံပတိဉာဏ်ချိန်ညှိလော့ ပို့ပြီးမေတ္တာသမထာနှင့်ပွားရာဝိပနိ6ရတွင်သင့်မြရာသို့ဖြူစိတ်ဖုံးသည်တလုံးချမ်းသာလိမ့်မည်သည်ရတယ်မဟုတ်လားတဉဏ်ကောင်းတယ်ဆို

မိလားအကျဉ်းချုပ်နော်ပထမကကိလေသာအငြင်းမဲ့ဖြစ်เสียအာယုံနဲ့မတွေ့အောင်ရှောင်နေဒုတိယကကြိုတင်ဆုံးဖြတ်သတ်မှတ်ထားဘလို့အာယုံမဲ့ဖြစ်ဖြစ်ငါအကုသိုလ်စိတ်မဖြစ်အောင် စိတ်မငြင်မမဲအောင်နေမယ်နှလုံးသွင်းဆင်ခြင်မယ်လို့ကြိုတင်ဆုံးဖြတ်ထားအခုနဘာသာကြားပုဂ္ဂိုလ်တယောက်ဒုတိယအကြိမ်ဆင်ခြင်ဆုံးဖြတ်နည်းမျိုးဟုတ်ကဲ့လားနောက်တတိယအချက်ကအာယုံပြောင်းပြီ ဟုတ်လားဒီအာယုံကြောင့်စိတ်ညစ်မဲ့ရင်စိတ်ဖြူစရာအာယုံစီစိတ်ကိုပြောင်းတင်ပေးလိုက်ဒါကတတိယနည်းဟုတ်ကဲ့လားစတုဋ္ဌနည်းကပါလဲဉာဏ်နဲ့အပြာမြန်အလှန်လှန်ဆင်ခြင်စဉ်းစားပြီးတော့ယောနိသောမနတိကာရတင့်တဲ့အောင်နှလုံးသွင်းဟုတ်တယ်မဟုတ်လားနောက်မေတ္တာပို့မေတ္တာပွားပေးနောက် သမထဘာဝနာပွားပေသမထအနည်းနဲ့စိတ်ပရိအဲ့လိုကြားလိုက်သလားလို့စိတ်ပရိစိတ်ဓာသမထမဟုတ်ဘူးဟွန်းပရိစိတ်ဓာသမထမဟုတ်ဘူးသမထဘာဝနာပွားပေပွားပေနောက်ဆုံးနေ့ရတော့ဗာလဲဝိပဿနာဘာဝနာပွားပေတဲ့အဲ့ဒီ6နည်းတဲ့ကမိမိနဲ့အစဉ်ပြေတဲ့နီးကိုသုံးပြီးတော့မဲနေတဲ့စိတ်ကိုစင်ကြယ်အောင်လျှော်စေးပါဒီလိုမဟုတ်လားအဲ့ဒါကိုပြောတာ ဟိုစပြီးတော့ရွတ်တဲ့ဂါထာဆောင်ပုဒ်ထဲမှာနီး6ရတွင်နီး6ပါးမှတပါးပါးနဲ့လုပ်ပါ စင်ကြယ်အောင်ဆေးပါဆိုတာပါတယ်မဟုတ်လားတန်ရှင်ကြည်လင်ကျေမုံမြင်ဝဲတင့်တွင် ရူပလှမလာကိုနိညာမရွေကြည်စစ်စေ၍ယင်ချေမဲ့ပြောက်ဝဲချံပေါင်းနှင်းညင်းပြောက်တင်တိဖုအကျိတ်ကိုဆေးလိတ်ဆေးသိပ်ပယ်ရှားပမာလာတို့ မြတ်ဗျာဗုဒ္ဓဟောညွန်ပြသည့်ဓမ္မကြီးလင်းခြေမုံပြင်ဝဲသင်္သင်မနာစိတ်အလှကိုနေညာမရွေတင်စစ်စေလော့မြေကြီးကိလေ တွေ့ခဲ့ပြီးတော့6ထွေနီးဖြင့်ဟောဒါပြောတာနော်6ထွေနီးဖြင့်ပျောက်စေလွင့်မှ မလက်မကြာသင်္ခန္ဓာသည် ချမ်းသာဖုံးလိမ့်မှန်စွာသည်ဟုတ်ကလား အဲ့ဒီက6ထွေနီးရင်ကတော့6ထွေနီး6ထွေနီးနဲ့သိုးတာနေရတဲ့ဘာမှမသိဘူးအခုတော့သိပြီလားအဲ့ဒါကိုပြောသည်ဒီတော့အဲ့ဒါလို့အငြိအကျေးကိုစင်ကြယ်စေဖို့ရာအတွက်စင်ကြယ်အောင်လျှော်စေတဲ့နီးချောင်းနီးသိပြန်တော့တခါဘာလို့တလဲလို့ဆိုတော့မိမိတဏ္ဍာမှာဖြစ်တဲ့စိတ်တွေဟာဘလို့အစိတ်ဟာအငြိအကျေးစိတ်ပဲကိလေသာစိတ်ဥပကိလေသာစိတ်ပဲလို့သိเสียမလို့ဘူးလားလို့သေးတယ်တဲ့အဲ့ဒီဥပကိလေသာခေါ်တဲ့အငြိအကျေးစိတ်တွေကို မေဇိမနိကေမူလပဏာတဝဋ္ထတုတ်ကနေပြီးတော့ဘုန်းကြီးကထုတ်ပြီးထည့်ထားတဲ့36ပါတဲ့အဲ့ဒါလေးအချိန်ရသလောက်ပြောသွားမယ်အချိန်ဘယ်လောက်ရသေးရ10မိနစ်10မိနစ်ရသေးနော်အဘိဇာဝိတမလောဘောစိတ်တတဥပကိလေသောတဲ့အဘိဇာသူတစ်ပါးပစ္စည်းကိုရလိုသမှုရှေးရှုကြံစီခြင်းအဘိဇာနှင့်ဝိတမလောဘောမတရားလောဘသည် စိတ်တတစေဥပကိလေသောညင်ညူးကြောင်းတရားပေသည်တဲ့သူတို့ဘာစိစိန်ကိုမိမိစိစိန်ဖြစ်စေလိုသမှုရှေးရှုကြံစီခြင်းအဘိဓါသူ့မော်တော်ကားငါမော်တော်ကားဖြစ်ရင်ဘလောက်ကောင်းမလဲသူ့တိုက်ချင်းငါတိုက်ဖြစ်ရင်ဘလောက်ကောင်းမလဲအဲဒါလိုဖြစ်တဲ့စိတ်အဲ့ဒါအဘိဓါစိတ်သူလည်းပဲဥပကိလေသာပဲတဲ့ဝိသမလောဘမတရားလောဘလည်းဥပကိလေသာပဲတဲ့စိတ်ညင်ညူးကြောင်းတရားပဲတဲ့အစိတ်အညစ်အကြေးပဲတဲ့မတရားလောဘ လောဘမှာတရားလောဘမတရားလောဘရှိတယ်မဟုတ်လားကိုထမင်းဝါခြင်းလို့ကိုအဝတ်လှလှဝတ်ခြင်းလို့ကိုသားသမီးကိုကိုမိသားစုဝါဝါစာလှလှဝတ်ခြင်းလို့မို့လို့ငွေရခြင်းနဲ့လောဘဟာတမလောဘလားဝိတမလောဘလားတရားသောလောဘလားမတရားသောလောဘလားတရားသောလောဘတဲ့ဟုတ်ကဲ့လားအဲ့ဒါကိုမိသားစုစာဝတ်နေရပြည့်စုံစေချင်တာနဲ့ပဲသူများမိသားစုရှိတဲ့ပစ္စည်းကို ကိုရကျင်တဲ့လောဘရအောင်တိုက်တဲ့ခိုက်တဲ့နှိုက်တဲ့ခိုးတဲ့ဝှက်တဲ့လောဘကြတော့တရားသောလောဘလားမတရားသောလောဘအဲ့ဒါပြောတာဝိသမလောဘစိတ်အငြိကြီးပဲတဲ့ဒါဖြင့်တရားသောလောဘတမလောဘကိုစိတ်အငြိကြီးမဟုတ်ဘူးလားဆိုတော့ तू ဟာအကုသိုလ်ပဲအငြိကြီးပဲမှန်းတယ်သို့တော်လည်းပဲလောကမှာ तू ကတော့မရှိမဖြစ်လို့မလို့ယန္တာမဖြစ်သေးသမျှလောဘမပယ်နိုင်လို့သာလက်ခံထားရတာကိုဟုတ်ကဲ့လား ဒါပေမဲ့ဝိသမလောဘလောက်တော့ဆိုးရလားမဆိုးဘူးဒါကြောင့်မလို့ဝိသမလောဘကိုအထူးပြုပြီးတော့ဥပကိလေသာစိတ်အညစ်အကြေးလို့ခေါ်သည်တဲ့နောက်ဗျာပါဒဗျာပါဒဆိုတာစိတ်ပျက်စီးတာစိတ်ပျက်စီးတာမှဒီနေရာမှာသူတစ်ပါးကိုဖျက်ဆီးလို့စိတ်ကိုဗျာပါဒခေါ်တယ်သူတစ်ပါးနာမည်ပြအောင်လှုပ်ခြင်းနဲ့သူတစ်ပါးစီစဉ်ပြအောင်လှုပ်ခြင်းနဲ့သူတစ်ပါးအလှပြအောင်လှုပ်ခြင်းနဲ့အဲ့ဒီစိတ်ဘာကြောင့်များအဲ့လိုသူတစ်ပါးနာမည်ပြအောင်အလှပြအောင်စီစဉ်ပြအောင်လှုပ်ခြင်းတယ်လဲ မနာလို့လို့ဟုတ်ကဲ့လားအဲ့ဒါလို့သူတို့ဘာပျက်စီးစေခြင်းနဲ့ဖြက်စီးလို့တဲ့စိတ်ဟာပြာပါဒစိတ်ဆိုးတာအမျက်ထက်တာကောဒသူလည်းပဲအငြိကြီးပဲဥပကိလေသာပဲအခုဘုန်းကြီးပြောတာ၄ခုရှိပြီနော်အပြေးအလွှာပြောနေတာအဘိဓါတခုဝိသမလောဘတခုဗျာပါဒတခုကောဒတခုအဘိဓါဆိုတာသူတစ်ပါးစီစဉ်ကိုကိုယ်ပစ္စည်းကိုကိုယ်စီစဉ်ဖြစ်စေလို့သူမှုရှေ့ရှုကြံစီခြင်း ဝိသမလောဘဆိုတာမတရားလောဘဗျာပါဒဆိုတာသူတစ်ပါးကိုပျက်စီးစေလိုခြင်းပျက်စီးစေလိုတဲ့စိတ်ကောဓာဆိုတာစိတ်ဆိုးတာဟုတ်ပြီလားသူပစ္စည်းကိုရလိုအဘိဓါအလိုကြီးကဝိသမလောဘအကျိုးဖြစ်လိုခေါ်ဆိုပြပါစိတ်ဆိုးကကောဓာမှတ်လေပါတဲ့ဆိုသူပစ္စည်းကိုရလိုအဘိဓါသူပစ္စည်းကိုရ အလိုကြီးကဝိတမလောဘဥပ္ပစီကိုရလိုအဘိဓါအလိုကြီးကဝိတမလောဘဆိုပါအလိုကြီးကဝိတမလောဘ ဗိဓာဆိုတာဘာပါလိမ့်မလဲအဲသူတစ်ပါးပစ္စည်းကိုရလိုတဲ့စိတ်ဟုတ်လားဝိသမလောဘဆိုတာအလိုလောဘကြီးတာဟုတ်ကဲ့လားမတရားလိုချင်တာပေါ့နော်ဆိုအကျိုးဖြက်လူခေါ်ဆိုပြပါစိတ်ဆိုးကကောဓာမှတ်လေပါစိတ်ဆိုးက အကျိုးဖြတ်လို့ခေါ်ဆိုပြပါစိတ်ဆိုးကကောဓာမှတ်လေပါစိတ်ဆိုးကကောဓာမှတ်လေပါသို့ သူပစ္စည်းကိုရလိုအဘိဓါသူပစ္စည်းကိုရလိုအဘိဓါအလိုကြီးကဝိတမလောဘအလိုကြီးကဝိတမလောဘအကျိုးဖြစ်လိုခေါ်ဆိုပြပါအကျိုးဖြစ်လိုခေါ်ဆိုပြပါစိတ်ဆိုးကကောဓမှတ်လေပါစိတ်ဆိုးကကောဓမှတ်လေပါသို့သူပစ္စည်းကိုရ ပကိလေသာစိတ်ညင်မဲကြောင်းတရား16ပါးတဲ့အခုဘယ်နှပါးရှိသွားပါလဲနောက်ဘယ်လောက်ကြံသေးတော့12ပါးကြံသေးပြီအဲ့ဒါနောက်ဥပုပ်ကြမှာဟုတ်ကဲ့လားတော်လောက်ပြီဒါကြောင့်ခွန်ကြီးတို့ပြိဿဟာစိတ်ညင်မဲကြောင်းဖြစ်တဲ့အဘိဓါဝိသမလောဘပြာပါဒဂောဓဥပနာဟအစရှိတဲ့ကိလေသာအညစ်အကြေးတရားတွေမိမိတဏ္ဍမှာဝင်သလားမဝင်ဘူးလားဆိုတာနေ့စဉ်စစ်ဆေးပြီးတော့ ဒီအညစ်အကြေးတွေဝင်လို့ရှိရင်ဝင်တဲ့အညစ်အကြေးတွေကိုနီး6ပါးနဲ့ပယ်ရှားသုတ်တင်ခြင်းအပြင်ဆင်းရဲငြိမ်းချောင်းအကျင့်ကောင်းအကျင့်မှန်တွေကျင့်ကြံပွားများကြိုးစားအားထုတ်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာ မျက်မှောက်ပြုနိုင်ကြပါစေ။